ဒီနေ့ကပါဠိပါဏနာတုတ်ဥဒိတအချင်းချုပ်ဖော်ပြတဲ့စကားပိုက်ကလေးတွေပါလေသက်ဆောင်ရဟောတဲ့ဟာလေးစပြီးတော့ပြသွားပါလားဒါတော့ပါဠိတွေကတော့အခုမှထုတ်ပြတော့အမှားတော့အဲဒီအစိုးမိတ်တိုင်းပဲ ယောဂီများဟာရှုမှတ်လာရတာပါပဲတိတ်တော့ဆန်းတော့မဆန်းတော့ပါဘူးအဲ့ဒီကအဲ့ဒီသုထံ၄မျိုးကအာယု၄မျိုး꿰တဲ့အတွက်သတိပဋ္ဌာန်အားလည်း၄မျိုး꿰သွားတာပဲကာယခေါ်တဲ့ရုပ် အဆူကတစ်မျိုးကောင်းဆိုခံစားမှုဝေဒနာကတစ်မျိုးစကုစိတ်ကံအရာယောဂီတစ်မျိုးပြီးတော့မြေမူချမှုအစရှိတဲ့အထွေတွေဓမ္မကတစ်မျိုးပေါ့ဒီလေးမျိုးပါဒီအာယုလေးမျိုးဖွဲ့တဲ့အတွက် စတိပဋ္ဌာန်လည်းပဲ၄မျိုးခွဲသွားတာကိုယ်ပေါင်းကိုသူဖြစ်တဲ့အတိုင်းမပြတ်မလားရှုလို့ရှိရင်ကာယနိဗ္ဗာန်စတိပဋ္ဌာန်ခံစားမှုဝေဒနာတွေကိုလည်းပဲသူခံစားရတဲ့အတိုင်းမပြတ်မလားရှုမှလို့ရှိရင်ဝေဒနာနိဗ္ဗာန်ပါစိတ်ကူးစိတ်ကြံစီတွေဖြစ်တိုင်း ရှုမှတ်တယ်ဆိုလို့ရှိရင်လည်းစိတ်ဓာတ်နိဗ္ဗာန်သတိပဋ္ဌာန်ဒီကြောင့်အစာရှိတဲ့ထွေရာရာသဘောမူရာတွေပေါ်တိုင်းပေါ်တိုင်းပေါ်ဒီပမတ္တတရှုမှတ်တာဓမ္မနုပ္ပစီနာသတိပဋ္ဌာန်ဆိုတာသီလ၄မျိုးခွဲသွားတယ်အာယု၄မျိုးခွဲနေတဲ့အတွက်သတိပဋ္ဌာန်လည်း၄မျိုးခွဲရတော့တယ် အဲဒါလေးကိုရှင်းဥစွာနားလည်ထားပါခရာယဆိုတဲ့ဟာတော့အပေါင်းပါပဲအပေါင်းဆိုတာအစိတ်အစိတ်ဒီဘောဒီတဏှာထဲမှာစုဝေးပြီးတော့စုပြီးတော့နေတာကိုပဲအပေါင်းလို့ခေါ်တာပါပါဠိစုနေကြလို့ဆိုတော့ ဆံမင်းဘုန်းကြီးခြေတိလက်တီတော်အရေးစသည်ပေါ်လေခုနောက်အထိမာကျော်ပြော့ပြောင်းတဲ့ပထူချက်တွေလွန်ခဲ့တဲ့ဟာတွေဒီတိုင်းအဲ့ဒါတွေစုနေတယ်ကြည်ကြည်တလိပ်ပြီးတွေးချေစီကဲမြည်စီကြည်တန်တွေးနှက်အစေးကျင်ငယ်ဆိုတော့ဒီအကြီးပြောတဲ့သဘော စိတ်ကတ်တဲ့သဘောတွေပါလားအဘောဓာလွန်ခဲ့တာက10ခုရှိပါတယ်10 10ခုလောက်ရှိတာဒီကျေတလိပ်ကြီးဖေးချွေအစီကဲမျက်ရည်စီကြီးတန်တွေနှအစိတ်ချင်းပဲ12ခုရှိတယ်အဘောဓာလွန်ခဲ့တာအလုံး 32ပါးဟောလေ32ပါးအစိတ်ပိုင်းတွေဟောထင်ရှားတာလေအဲ့ဒါတွေဆက်စုပ်ကြကောင်းတဲ့အရာတွေပဲဒီဆက်စုပ်ကြကောင်းတဲ့အရာတွေစုပေါင်းပြီးတော့ဖြစ်နေတာကိုပဲပါဠိလိုကာယဗမာလိုကတော့ဆက်စုပ်ကြအရာတွေစုဝေးပြီးတော့ဖြစ်နေတာအဲ့ဒါရုပ်ပိုင်းဆိုင်ရာတရားတွေပေါ့ ဒီပထဝီရဲ့အာဘောမာဇောပျော်ပြောင်းတဲ့ပထဝီစိတ်ကယူစည်းတဲ့အာဘောဒီငကူအထင်ရှားဆုံးပဲသို့တော်သူတို့မှလည်းပဲပူလိုက်လွေးလိုက်အေးလိုက်ပေါ့လိုက်ဆိုတာဒါရှိတယ်ဒီစောလည်းပါပါလေသူကတော့ဟင်းပဂရိကိုဝိတကရကအဖျားလေးဝင်လာလို့ရှိပဂရိကိုဝိလည်းများတာ ဒါမျိုးတွေပေါ့အပြင်းထန်ပူလောင်တာတရားလေးတရား6ရှိတဲ့အချိန်ပေါ်လေးမှာယောဂကြီးပြင်းထန်ပူလောင်တာစားတဲ့အစာတွေကိုခြေရောက်ချက်ပြီးတဲ့အငွေဓာတ်ပေါ်လေးတော့ဒါကိုလေအဲ့ဒါကြီးအပြီးပြုတ်ပြီးတော့ပထဝီဓာတ်ကိုအပြီးပြုတ်ပြီးတော့ဖြစ်နေတဲ့အငွေဓာတ်ဒီဇောလည်းပဲပါပါတယ် ဒါမကိစ္စကောင်းတဲ့အနေနဲ့ပါသွားပြီဒါကြီးပြဓမ္မရှူလေးဆိုင်လေးပြီးတော့ပြီးတော့ဥတွင်းဝမ်းပါလေးဥတွင်းမှာရှိတယ်လေဥပဝမ်းတွင်းလေးပြီးတော့ထွက်တဲ့ဝင်တဲ့လေးဒါကြီး အဲ့ဒီလေးတွေရှိပါတယ်ဒီမှာ၄၆မျိုးတော့မဟုတ်ပါဘူး၄၆မျိုးလည်းပဲဒါရောက်ရလဲဆိုတာဖြစ်ပေါ်နေတာပါပဲဆိုတော့ပြီးတော့ကိုယ်အစိတ်ပိုင်းလေးလှုပ်ရှားတဲ့အခါမျိုးမှာလည်းပဲစိတ်ကြောင့်ဖြစ်တဲ့အင်္ဂမကလူတာတွေလေးပေါ့လေအင်္ဂစိတ်ပိုင်းတွေမှာစိတ်ရှိနဲ့ပြန့်နှံ့ပြီးတော့သွားတဲ့ လေဘောအင်္ဂမိကနုတာတွေလေလေ6မျိုးရှိပါလားအလုံးအဲဒီက10မျိုးနဲ့ပေါင်းလိုက်လို့ရှိရင်ဒီပထဝီအဘောတိဇောဝါယောတတ္တိယ40နဲ့2မျိုးရှိပါတယ်ဒီမှာပိုင်းအဲဒါဒီပေါင်းစပ်နေရအောင်ပါဠိလိုကာယလို့ခေါ်ပါတယ် တူ20ပေါ့လေဒီလိုတွေကမာရောတာရှိသလိုတို့ဤနုညံ့တာလည်းရှိတာပဲကျန်တဲ့နာရှိသလိုနုညံ့တာလည်းရှိတာပဲဆံကြီးမွေးကြီးခြေကြီးတဲ့ဒီသွားအရေးသွားပါလေဒါမာရောတဲ့ဓာတ်တွေပေါ့လေဒီလိုဒီသွားကြည့်လို့ရှိရင် မာရောတဲ့သဘောတွေ့တာပဲကျန်တဲ့သဘောတွေ့တာပဲခွေမကောင်းဘူးရေတို့ဘာတို့ဘာလို့အဲ့ဒါတွေပေါ်ပြီးတော့ထိလို့ရှိရင်နုညံ့တာပဲဒီမှာနုညံ့နေတာမာရောကျန်တဲ့သဘောနဲ့နုညံ့ပြောဤတဲ့သဘောကိုလည်းဒါရောအဲ့ဒါဒီဒါပဲရှိတော့ပါလားအမျိုးမျိုးသာကွဲနေမှာလို့အမှားတော့ ပထဝီဓာတ်တွေပေါင်းစုနေတာပဲဒါတကယ်ရှိအဟုတ်ရှိနေတာပဲဒီဟာတွေကတကယ်ရှိအဟုတ်ရှိတဲ့ဟာတွေကိုအရှိကိုအရှိတိုင်းသိရအောင်ဆိုပြီးတော့ဒီဟာပေါင်းလိုက်ပိန်လိုက်သိရှုလိုက်ရှိုက်တိုင်းကိုယ်လိုက်ဆန်လိုက်စောင်းလိုက်ငယ်လိုက်ကြွားလိုက်လမ်းလိုက်ခြားတိုင်းပေါ်နေတာတွေလိုက်ပြီးတော့ရှုရတာ ဆက်စုပါများလို့တတိကမတတိအားပြလာလို့ရှိရင်တကယ်အရှိကိုသိလာတာပဲပုံတန်တန်လေးကဖုံးထားတော့သူကမကော်ပဲဖြစ်နေတာပါလေနောက်ပုံတန်တန်လေးလွတ်သွားတဲ့ခါကျတော့တကယ်အရှိတွေသိလာတာပါပထဝီကျဆိုမာဇောတာလေးကျန်တဲ့နာရီကြောရည်ဉာဏ်နာရီဒါသိလာတာဒီဘက်ကဆူဆွတ်တာလေး နေ့ဒီပါရီကြားတဲ့အခါနာရီဒီပါရီကြားတဲ့အခါအင်းသရွေးဒီနှစ်ဒီပါရီဟောရတာဒီချိုးစီယူတဲ့အခါပေါ့ကိုယ်ရဲ့အရေးကြီးစွန့်တဲ့အခါပေါ့အရေးတတ်ဒီထင်ရှားတာဒါအဘောဓာတ်ခေါ်ပါတယ်ဒီလိုကိုယ်ထဲမှာစိတ်ကကဖြစ်တာလေအဲဒီမှာဒါအဝရတိသင်ရှားပါတယ်သို့တော်သူ့တော်တွေ့ကြည့်လို့မရဘူး အဲ့ဒီဘောကိုမှီးနေတဲ့အငွေ့ဓာတ်ပေါ်လေဒီသောဓာတ်ရိုးရိုးပဂရိခုံငွေ့ပဂရိခုံငွေ့ဆိုလို့ရှိရင်90ဒီဂရီပေါ်လေဒါရှိရင်အဲ့ဒီငွေ့တော့နည်းနည်းလေးများလာရှိတရားတရားဒီတရားနဲ့ဆိုရင်နည်းနည်းလေးဖူးလာတယ်ဟမ်ဖောက်ပြန်လာရောလေ အဲတရားလေးတရား၆စီလို့ရှိတိတ်ကိုပူလာတာပဲဒီမှာအဲလိုမျိုးတွေပေါ့အဲဒါလေးတွေအပြောင်းလို့ရှိတယ်လေသူပဂတိကိုကိုရနေပြီးစားတဲ့အစာစားရုပ်အစာရင်လေးရောက်သွားပြီဆိုလို့ရှိရင်အဲဒါလေးကြည်ညက်အောင်ချက်ပြီးတဲ့အပူဓာတ်တစ်မျိုးပေါ့ဒီတော့ဒီဆိုရက၄မျိုးပေါ့အမှားတော့၄မျိုးပွဲနေပြီမလို့အငွေ့ရအငွေ့တတ်ပါပဲ။ အပူငွေလည်းရှိတယ်အနှွေးငွေလည်းရှိတယ်အေးငွေလည်းရှိတယ်ကိုယ်ထဲမှာဘာလို့ဖြစ်စေဘောလေသူကတော့ဒီအရာဝတ္ထုတွေကိုသူကနှုတ်နောက်သူကပြုလုပ်ပြတတ်တဲ့သဘောရှိပါလားအတေဇောလေးမျိုးပေါ့လေတေဇောလေးမျိုးတစ်ပေါင်းလည်းယူလိုက်လို့ရှိရင်အငွေ့တက်တစ်ပေါင်းလည်းရှိတစ်ခုပါပဲခုနပထဝီတက်ကြီးရလည်းတစ်ခုလည်းယူလိုက်လို့ရှိရင် ပထဝီဓာတ်တစ်မျိုးပါပဲဒီကတော့ဟမ်အဘောဓာတ်ကလည်းပဲဘလောက်ပဲ12မျိုးကွဲနေပဲလို့ဟမ်သူကဖွဲ့ရှိတယ်အရေးပြောတယ်ယူရှိတယ်ခက်ရှိတယ်ဆိုတာတစ်ခုပါပဲဒီကတော့အဘောဓာတ်ဝါရောလည်းပဲထောက်ခံတာတယ်တောင်းတယ်တင်းတယ်လှုပ်တယ်ရွေ့တယ်ကြွတယ်ရွတယ်မွားတယ်ဆိုတာဒါရဲ့အမြည်သာကွဲနေတာဟောတော့တောက်တင်းလှုပ်ရှားတဲ့ဝါရောဓာတ်ပါပဲ။ ပေါင်းလိုက်လို့ရှိရင်အစိတ်ပိုင်းတွေက42ပိုင်းရှိနေပြီပဲလို့ပေါင်းလိုက်တဲ့အခါကျတော့တစုတဝေးလည်းဖြစ်သွားတာပါပဲအဲ့ဒါလေးကိုပါဠိလိုကာယလို့ခေါ်ပါတယ်ရုပ်အစုအဝေးတဲ့ပဒုဒနဲ့သွားကြည့်တဲ့အခါမာကျော်တဲ့ကျိုးဤနည်းနဲ့ဟွန်းပြီးတော့ အငွေ့နဲ့သွားထိတဲ့အခါတစ်ခါတစ်ခါပူတယ်တစ်ခါတစ်ခါနှွေးတယ်တစ်ခါတစ်ခါအေးတယ်။ဟွာရုံးနဲ့ထိလို့ရှိရင်တောင်းတယ်တင်းတယ်လှုပ်တယ်ရွေ့တယ်ဒါတွေပေါ့။အာဝရကတော့ထိလို့မရဘူးသူကတော့တိမ်ဝေးတယ်။သို့တော့ကိုယ်ထဲမှာတော့မာခဲခဲကြီးဆိုဆွတ်တဲ့စာတွေပေါ့ဒီမာခဲခဲကြီးဆိုမာရပထူပေါ့ခဲတာကအာဘောခေါ်ပါတယ်။ ပူခဲခဲကြီးတင်းခဲခဲကြီးအေးခဲခဲကြီးဆိုတာဟောတယ်ကိုယ်တွေကဒီဟာပထဝီတေဇောနဲ့ဆက်ပြီးတော့ဗောလေဖွက်ရှိတာလေးတွေခဲတာလေးတွေဗောလေအဲဒါလေးတွေသိရပါတယ်ဒီကတော့ဒါအဲတည့်ရတော့သူ့ကိုမသိရသူ့ရည်တတ်တတ်ခွဲသည်လို့မရဘူးတခြားချီရှားတဲ့ ဘုတရုပ်တွေနဲ့တွဲပြီးတော့ကြည့်ရပါတယ်ဒီကတော့တောက်ခဲခဲကြီးတင်းခဲခဲကြီးဆိုတာပေါ့လေဟိုထိုင်ပါများလို့ရှိရင်ကျော်တုတ်ကြီးရှို့ထားတယ်လို့လေတောက်ခဲခဲကြီးတင်းခဲခဲကြီးဆိုတာအဲ့ဒါတွေထင်ရှားပါတယ်ဒီကတော့တွေ့လို့ရကောင်းရစကောင်းနဲ့တကြီးသုံးပါးနဲ့ဒါတွဲပြီးတော့သူကတော့ကြည့်ရပါတယ်သူ့ကိုတတ်တတ်တော့ခွဲကြည့်လို့မရဘူးလေအဲ့ဒါတွေတော့ထင်ရှားပါတယ် အဲ့ဒါတွေကတော့အမာခံယုတ်တွေပေါ့လေဒီမှာအမာခံယုတ်အစုဝေးပါဠိလိုကာယဘာလို့တော့ယုတ်အစုဝေးတွေယုတ်အစုပေါင်းတွေဆိုတော့အဲ့ဒီတက်ကြီးလေးကတော့သုတ်တည်ထဲမှာသူကအခြေခံဉာဏ်တရားဖြစ်တဲ့ယုတ်ကြီးတွေ ပါဠိကလာပြီတော့လို့ဆိုတော့အရှင်းရောက်ရုပ်လည်းဒီပေါ်မြင်ရတာပဲအဆံရုပ်လည်းဒီပေါ်မြင်ရတာပဲအနတ်ရုပ်လည်းဒီပေါ်မြင်ရတာရတာရုပ်လည်းဒီပေါ်မြင်ရတာပဲအထိခွေရုပ်ဆိုတာတော့သူတို့ကိုယ်တိုင်ကအထိခွေလို့ရစကောင်းတယ်ဆိုတော့သူတို့ဖြီးရလည်းဖြစ်တယ်မိတာလည်းဖြစ်နေတာပဲဒါထိရှားတယ် ပြီးတော့မျက်စိရုပ်မျက်စိကြည့်တာဒီပုံမှာပဲလာမိရတာပဲနားကြည့်တာနှာခေါင်းကြည့်တာရှားကြည့်တာကိုယ်ကြည့်တာဒါတွေပေါ့လေဒီပုံမှာလာမိရတာပဲရုပ်တွေအဲဒါတွေကတော့ပြီးတဲ့ရုပ်တွေတဲ့ဒါထင်ရှားတယ်ဆိုတော့ဆိုတော့မိခံရုပ်နဲ့ပြီးတဲ့ရုပ်ဆိုတော့ဒီအယုတ်ကထင်ရှားတာဖြစ်တော့သူ့ကို ယထာဘဂတဥပသနာပြီးပြီတော့ဆိုတဲ့အတိုင်းပါလေခြေရှားတဲ့အာယုံအလိုက်ဒီတကြီးလေးပါလွယ်တာကိုစပြီးတော့ရှိမှရတယ်အဲဒီကလွယ်တာလည်းဟောယောဒကဉာဏ်နဲ့တတ်တည်တဲ့အထင်ရှားဆုံးဖြစ်တာမလို့ဝါယောဒကိုကျစမှရတဲ့ခုဖောက်လာပြင်လာဆိုတာဝါယောဒနဲ့ဆက်တာပဲ။ နှာခေါင်းကဝင်လေထွက်လေဆိုတော့လည်းပဲဝါရောက်နဲ့ဆက်တာပဲကိုယ်ရာဆန်းတာစောင်းတာငဲ့တာကြွတာလန်းတာချတာဒါတွေလည်းပဲဝါရောက်လေအကြည့်ကထင်ရှားပါလေဓမ္မတော်ကြီးအဲဆိုပြီးကိုယ်ရာလည်းပဲဒီဝါရောက်အကြည့်ကထားပြီးတော့မှတ်ခိုင်းရပါလား အဲဒီခုနပြောခဲ့တဲ့ဆံဝင်မွေးကြီးအစရှိတဲ့အရာတွေကအများနာလေးအောင်လို့တိတာထင်ရှားနေပြီးပေါင်းဆက်တာတိတဲ့အသေးစိတ်လည်းပဲဆိုလို့ရှိရင်တော့အလဆာအသေးစိတ်လည်းရှိရင်ခုနဓာတ်တွေပဲဖြစ်လာတာပဲဓာတ်တွေပဲထင်ရှားတာပဲအဲဒီဓာတ်တွေတခုတခုပေါ်လေးစိတ်လိုက်လို့ရှိရင်အမှုဝါးတွေဖြစ်သွားတာပဲဥပမာဖြင့် ကိုယ်ရဲ့ကအသားတစ်ခုကိုကိုဖြတ်ပြီးတော့ခြေလိုက်လို့ရှိရင်အသားအမြင်လေးတွေအသားဖက်ကလေးတွေအသားတုံးလေးတွေပေါ့လေစိတ်စိတ်မှာဖြစ်တော့တာပဲအဲ့ဒါကြီးပေါင်းဆက်ထားတာပဲတို့ဤလူရနဲ့ဓာတ်တွေပဲပေါင်းဆက်ထားတာပဲဒီမှာအယိုးကိုချိန်လိုက်လို့ရှိရင်မှုံမဖြစ်သွားတာပဲ ဒီမာဇောတဲ့ဓာတ်ကြီးအောင့်ဆက်ပြီးတော့နေတာပဲလို့ပါဓမ္မဝါလိပြီးနှမုံစသည်အဲဒီကမျိုးမှာတော့ထိလို့ထင်ရှားတယ်ပေါ့ဒီအတန်တွေလောက်ထွက်တယ်ပေါ့ရလာလို့ရှိရင်မာခဲတဲ့တော်တွေဖြစ်လာတာသူခောက်ကြည့်အတန်လည်းကြားတာပဲခုနအသားကြီးအကျော်ကြီးစုနေတဲ့ဟာကိုများလာလို့ရှိရင်ပုတ်ကြည့်အတန်ကြီးတာပဲဆိုတော့ ရှင်းအောင်လည်းပဲသူကသူပေါင်းလိုက်တဲ့အခါကျတော့အလိုလိုဖြစ်လာတာပဲအတန်လည်းအလိုလိုဖြစ်လာတာပဲအဲသူကအနတ်ဆိုတာလည်းပါလာတာပဲရတာဆိုတာလည်းပါလာတာဘာဖြစ်ဖြစ်အရသာတခုကတော့ရှိတာပဲနေတာနဲ့များတာဒါကခွာချတာပဲဒီမှာအဲဒါမှအစိတ်ကလေးလည်းသူကပါလာတာအစိအစိဆိုတာပေါ့လေတော့ဝိဇ္ဇာတတိလည်းပါလာတာပဲဒီမှာအဲဒါတော့ဒီ တကြီးလေးပါအမိပြုလို့ဖြစ်တဲ့သဘောတွေပေါ့လေနော်။ဟုတ်တယ်ရုပ်တွေပေါ့လေဒါကြီးသင်ရှားရတယ်နော်။ဒါပြီးဒီမှာသဘောနဲ့အဲသိရအောင်ဆိုပြီးတော့ဘုန်းကြီးနဲ့လည်းခွဲပြတာပါ။ကိုယ်တည်းကအသားကြီးအကျော်ကြီးဆိုတာကျုံမှုများလို့ပေါ့ကျုံမှုဟာအရေးတည်းမရှိသေးလို့ရှိရင်အမှုံမွှားရည်တွေပဲ လောတော်ကြီးဆွတ်လိုက်တဲ့ခါကျတော့တစ်ခုနဲ့တစ်ခုပူပေါင်းပြီးတော့လေကြော့ဤဖြစ်လာတာပဲဟွန်းဒီအသားကြီးကြောတွေဆိုတာလည်းပဲကြော့ဤအမှုန်ွှားလေးတွေပေါ့လေခဲနေတဲ့သဘောပါပဲတမတွဲနေတဲ့သဘောပါပဲတမအစိုးတနဲ့တွဲထားတော့တမအဲ့ဒါလေးကြီးဖြစ်နေတယ် ရိုးတဲ့ဆိုတာလည်းပဲအဲ့ဒါဒီထောင်းလိုက်ခြေလိုက်လို့ချင်းအမုံလေးဖြစ်တာပဲဒါကြီးပေါက်လိုက်တဲ့အခါကျတော့ဖွဲ့စည်းအာဘောနဲ့ဆူစည်းလိုက်တဲ့အခါကျတော့တွဲခဲတော့ဒီမှာကြောက်တဲ့ဓာတ်ကြီးတွဲလာတော့ပဲသမာဓိပရိဝိဒလွန်ခဲ့တယ်ဆိုတာဒါထိချတယ်ဒီတော့ပထဝီဓာတ်ပဲဖြစ်ဖြစ်အဘောဓာတ်ပဲဖြစ်ဖြစ်ဒေဇောဖြစ်ဖြစ်ဝါယောဖြစ်ဖြစ် ကိုယ်တည်းကရုပ်သဘောနဲ့သဘောတွေဟာအဲရုပ်သဘောတရားတွေဟာပြဲတာပြောင်းလဲနေတာဖောက်ပြန်နေတာပဲအခုအေးရနေပြီးတော့ပူသွားတယ်ပူရနေပြီးတော့တခါနှိုးသွားပြန်တယ်နှိုးရနေတခါအေးသွားပြန်တယ်ရိုးရိုးပြောင်းလဲနေတာပဲတော့ဘာမှတည်ပြတာမရှိဘူးတောင်းလို့သူတို့ကိုအနိစ္စလို့တယ်အနိစ္စတရားလို့လည်းခေါ်တယ် မတည်ခဲ့တဲ့ဟာတွေကတော့အကောင်းလုပ်ပြီးတော့ဘယ်သူမှမသုံးပါဘူးလူလဲတာလို့သုံးနေရတာဒီမကောင်းတဲ့ပါတာပဲသူကတော့ဒါဒုက္ခဆိုတော့လည်းသူပဲအဲ့ဒီပထဝီဓာတ်တွေမှာလည်းပဲခုနအတ္တဝါဒသမားတွေကတော့အတ္တရှိတယ်လို့ပြောချင်တာဓာတ်တဆိုတာမပါဘူး တဲ့သဘောတွေသူကနဲ့သူပေါင်းစုပြီးတော့ပေါ့လေကျုပ်တော်ဘာတိုင်းသွားနေတာပဲသူတို့ထဲမှာလည်းပဲជីវအတ္တမရှိဘူးသူတို့ကိုယ်နဲ့ကလည်းပဲជីវအတ္တမဟုတ်ဘူးမဟုတ်တာပါလေဆိုတော့ရုပ်စုဝေသဘောဓမ္မပဲဒါပဲရှိတာရုပ်ဓမ္မပဲရှိတာပဲအဲအနတ္တဆိုတော့လေသူလို့သူတို့ပဲမတိစရာတွေပေါင်းစုပြီးတော့ဖြစ်နေတာမဟုတ်လို့ဒါတွေကို အပုပ်သိုးတွေပါပဲတစ်ချိန်ကျတော့ပုပ်သိုးတာပါမသိခင်ကလည်းပုပ်သိုးနေတာပါပဲတမဒါမတင့်တယ်တဲ့အနေဘောလေးအဆုဘဆိုတာလည်းသူပဲတူတူမှာ အမိလေးရောအမိလေးရောမှဲ့ထားသလိုပေါ့လေမမြဲတာမဟုတ်လို့ဒုက္ခအနိစ္စဆိုတာလည်းသူပဲဆင်းရဲမကောင်းတာမဟုတ်လို့ဒုက္ခဆိုတာလည်းသူပဲ သူသဘောတိုင်းသူအကြောင်းတိုက်ဆံလို့ဖြစ်နေတာမဟုတ်လို့အနတ္တဆိုတော့လည်းသူပဲမသတိရှာဆိုတော့လည်းသူတို့ပဲဓမ္မအဲ့ဒီဒီကြောင်းလဲမှုလိုက်ပြီးတော့ဗောလေသူတို့ကအမိလေးမျိုးတတ်ထားပါတယ်နောက်ဆုံးဟာဖြုတ်ပြီးတော့အနိစ္စဒုက္ခအနတ္တဓမ္မတွေဆိုတာဗောလေအဲ့ဒီလိုတော့နားလည်ထားရပါတယ် ဒီကကုကာယေကာယနုပစေဥဟတိဆိုတဲ့စကစုမှာပေါ့လေဒီကာယရုပ်ပုံကာယကုဏသုတ်တဘာဝကြီးပေါင်းစုပြီးတော့ဖြစ်နေတဲ့ကာယဆိုကြပါစို့ခုဖောင်းမှုပေါင်းမှုဆိုတာတောင့်တင်းလှုပ်ရှားတဲ့ဝါရောအဓိကပဲတောင့်တာတွေတင်းတာတွေလှုပ်တာတွေရွေ့တာတွေပေါ့လေ ဒါလေဓာတ်တွေပေါ့မုံမောမလေးရဆိုပြီးတော့အများကြီးဒီခါကျပေါင်းစုပြီးတော့တောင်းတင်းလှုပ်ရှားတဲ့သဘောတွေဖြစ်လာတာဟွန်းရှူလီရှိုက်လေးနဲ့စပ်ပြီးတော့ပေါ့လေဒီဖြစ်လာတာဖုံမှုကတော့ရှူလီနဲ့စပ်ပြီးတော့ပိန်မှုကတော့ရှိုက်လေးနဲ့ထုတ်လိုက်တဲ့လေနဲ့စပ်ပြီးတော့ဖြစ်လာတာပဲဒီမှာတော့သူလည်းပတ္တိယအကြောင်းလေးတွေရှိပါတယ်ဒီမှာတော့ အဲဒီအကြောင်းတော့ထားပါအောင်ခုလောလောဆယ်တော့သဘောကတော့ဖောင်းပေါ့အဲစိမ့်ပေါ့လေဖောင်းတယ်ဆိုလို့ရှိရင်ပိန်တယ်ဆိုလို့ရှိရင်ဖော်လေးကြော့ချသွားတာပေါ့လေဟိုဟာရတဲ့ကြပြောရတော့ဒါတော့ဖောင်းမှုပိန်မှုပေါ့သဘောကတော့တောင့်တင်းလှုပ်ရှားယူသွားတာတွေပဲဒါတွေပဲနာရီဟာ ပေါ်ပြီးတော့ကြောက်တယ်မမြဲတဲ့တရားတွေပေါ်လို့ပြောလို့ဆဲတဲ့တရားတွေသူ့သဘောတိုက်သူဖြစ်လာတဲ့တရားတွေပေါ့ဖြစ်နေတဲ့တရားတွေပဲဓမ္မဆိုတာသဘာဝဆိုတာဒါပြောတာပဲဟွန်းကာယမမြဲစီးရဲ့သဘောပဲဖြစ်တဲ့ရုပ်ကာယအဖို့နဲ့ဖုံးကာယအဖို့နဲ့ကာယ ानु ဘတိမငယ်စေရဲ့သဘောပဲလို့ သိရအောင်မလို့သူဖြစ်တဲ့အတိုင်းဖောင်းတယ်လို့အပန်းမှာထပ်ထရှုလျက်တဲ့ဘာမှမရှုတဲ့အလေးအထားလိုရမယ်အလေးထားလို့ရှိရင်အဲ့ဒီအလေးထားကြီးရှိနေတယ်အဲ့ဒါကာယနိဝစီခေါ်တာပဲအာပေါ်လာတဲ့ရုပ်အပေါင်းမှာပေါ့လေသူ့ပေါ်တဲ့အတိုင်းအမိလေးတက်တာပြီးတော့ပေါ့လေ ထပ်ထပ်အဖန်မှထပ်ထပ်ပါလို့တော့လိုက်ပြီးတော့ရှုနေတဲ့အလေးအဲ့ဒီအလေးလေးလောရပါတယ်အလေးချင်းဟွန်းအဲ့လေးချင်းလောက်နေလို့ရှိရင်နောက်တော့လေးချင်းသာရလာတဲ့အခါဖောင်းတာပါပဲဆိုတော့ဗောလေကိုယ်ပဲခြားခြားများကြည့်လာတော့တာပါပဲဘေးအရာမျိုးမဆို ကြည့်ရမယ့်အရာပဲဖြစ်ဖြစ်တမန်တော်ရရှိရမယ့်အရာပဲဖြစ်ဖြစ်ပါလိမ့်အလေးချက်မလုပ်ဘဲနဲ့တော့ဘာမှမရပါဘူးဘာမှမလုပ်ဘာမှမရဘူးလေ့ကျင့်လုပ်ပါခုဒီမှာအနုပ္ပစီဆိုတာအလေးချက်လုပ်ရတယ်ဆိုတခါလောက်လုပ်ရင်လည်းမရဘူးအနုဆိုတာကအထမထက်ထက်ထက်ခတ်ထက်ခါလေးတစ်ခုပြီးတစ်ခု နားရအားရမရှိအောင်ပေါ့တခုပြီးတခုတတုပ်ပြီးတတုပ်ပေါ့လေအဲ့ဒါလိုအလေးလုပ်ရပါတယ်လေ့ကျင့်ရှိရပါတယ်အဲ့ဒီလေ့ကျင့်ကဘာသာရသရုံလို့ဆိုတော့ဒီအလေးကျင့်ရဲ့သဘာဝအထေကိုရဘာတွေလဲလို့ဆိုတော့မြတ်စွာဘုရားကအတ္တပြီးသံပါစံတော်စတိမာတဲ့ဒါလေးမိတ်ထားတယ် အတ္တပီဆိုတာကအာစိတ်ရှိရမယ်ဆိုတာပါပဲအထုံရှိရမယ်ဆိုတာပါပဲကိုရိယာရှိရမယ်ဆိုတာပါပဲဒါပါပဲလိကျင့်ပေးမှဒီဟာကလည်းရှိလာတာကိုမလိကျင့်ပဲလည်းဆိုအလကားကိုရိယာကရှိလာတော့မဟုတ်ဘူးအပြည့်ထူနေလို့ရှိရင်ဒီကိုရိယာရှိတာမဟုတ်ဘူး တော့ဒီနေရာဌာနမှာအားစိတ်မှုကဆွေလုံးနေရတော့အများကြီးရှိပါတယ်သို့တော့ဒီနေရာမှာမြတ်စွာဘုရားတုံထားတာအတိတ်ပဲသိရှိတာပဲအာတပိယအာတပဤတို့ခွဲလိုက်လို့ရှိရင်အာတပဆိုတာအပူရပြင်းအထုတ်မှုဟွန်းတို့ချတက်ကြွရမယ်တော့အပူရပြင်းရှိရမယ်အေးစစ်စမလို့ရဘူး တိကျဖြတ်လိုက်နေရပဲဒီမှာအဲ့လိုဟာမျိုးပေါ့ဟွန်းအဲ့ဒီလိုနှုတ်ကြတိကျဖြတ်လိုက်ပြီးတော့အပူကြီးရှိပါမှအစ်စစ်စစ်အပြင်းကိုသူကနိုင်တာဒီလိုအပူကြီးမလုပ်လို့ရှိရင်အစ်စစ်စစ်မနိုင်ဘူးသူကတော့သူဆိုတော့သူကတက်တော့တက်တာလဲရေသာခိုးခြင်းနဲ့အာမထုတ်ခြင်းဘူး အဲ့ဒါကြီးအကျဉ်းကြီးပါလာတာအထူးသဖြင့်ဘုလိုတရားဆိုလို့ရှိရင်စာထဲမှာသာမျှလေးချက်ပေးထားတာကိုအခုလောက်ကြည့်အခုရတဲ့ဟာမဟုတ်သေးတော့တိတ်ပြီးတော့လူတွေကမကြိုက်ကြဘူးအဲ့တော့တွေးကြည့်လို့ရှိရင်တော့မျှလေးချက်ကတကယ်မျှလေးချက်ကဝေးတော့သူတို့ကတိတ်ပြီးတော့အာမဆက်ချင်ကြဘူးအခုလောက်အခုရမှာအခုအရသာတွေးမှာ အခုချက်ချင်းရမှသူတို့ကြိုက်ကြတာတကယ်အစစ်အနှစ်သာရကိုနောက်တော်တော်လေးကြာမှရတဲ့ဟာဆိုတော့သူရတိတ်စိတ်ဝင်စားကြပါဒီမှာတုံးထားတာကအာတာပီအာတာပအပူတပြင်းအာဆိုင်မှုရှိရမယ်အာဆိုင်ရမယ်ပေါ့လက်တွေ့သဘောကတော့ ဝမ်းပိုက်စိတ်ဆက်ပြီးတော့ဖောင်းမှုပေါ်လာလို့ရှိရင်ပေါ်လာတဲ့တူပဲတဲ့အဲ့ဒီဖောင်းမှုစီသုံးဖို့ဖောင်းမှုခေါ်တဲ့တောင့်တင်းတဲ့စီပေါ်လေတတိကလေးကတ်ရောက်သွားအောင်တွန်းအားပေးရတဲ့ဘုရားပြတော်ပြီးအေးဆက်ဆက်နဲ့တွန်းအားပေးလို့ရအောင်စိတ်ဝိရိယမျိုးပြောတာဘုရားပြတွန်းအားပေးပါတဲ့တစ်ချက်ပေါ်လို့တစ်ချက်တွန်းအားပေးလိုက်လို့ရှိရင်အဲ့ဒီဟာအဲ့ဒီ ပူပြင်းအာဆိုင်မှုဟာအာဆိုင်သူပိုင်သွားတာပဲအဲဒါအတ္တပိခေါ်တဲ့နောက်တစ်ချိန်ဖောင်းလာလို့ရှိရင်လည်းအဲ့ဒီကအဲ့ဒီစီရောက်သွားအောင်အာဆိုင်ရင်အဲဒါအတ္တဘတ်တစ်ခုပိုင်သွားတာပဲနောက်ဖောင်းလဲဖောင်းလဲပေါ့လေအဲ့ဒီစီရောက်လို့အာဆိုင်လို့ရှိရင်အတ္တပါလေးတွေကများလာတာပေါ့အဲ့ဒီအတ္တပါလေးတွေများလာတာအတ္တပြေခေါ်တာပဲ ပင်လိုက်ခိုင်းတာကလည်းပင်လိုက်ပင်လိုက်ပေါ့လေအဲ့ဒီစီတတိကလေးကတော့အောင်ဘုရားပြင်းအားဆိုင်မှုတခါပင်တခါဆိုင်တခါပင်တခါဆိုင်အချိန်ချင်းပိတ်ပင်ရောလို့ရှိရင်အချိန်ချင်းအဲ့ဒီဘုံမှာအားဆိုင်တာနောက်ဆိုင်တော့ပင်တဲ့ဘုံမှာတတိကလေးကတော့လေဟွန်းထိတ်ကောင်းတာတော့အဲ့ဒီလိုအပူရင်းအားဆိုင်မှုရှိပါတဲ့အဲ့ဒီအပူရင်းအားဆိုင်မှုရှိတာကိုပဲ အဲ့ဒါလေးပေါ်လာတာကိုပဲအနုပသနာဖြစ်တော့တာပါပဲကလေးငယ်ဒုပိတံကစားသလိုပေါ့ဒုပိတံကစားတဲ့အခါမှာပြိမှတ်တို့ကြည့်မှအောင်ပေါ့လေအားဆက်ရတယ်အားဆက်မှပြိမှတ်တို့စီထိတာဆိုတော့ရော့နေရင်မထိဘူး အစိတ်ပါများလို့ရှိလို့ရှိရင်လွယ်သွားချော်သွားရောအဲ့ဒီလိုပြီးအောင်အလောတော်လေးဖြစ်ဖို့ရအတွက်ချိန်နဲ့ချိန်ရတယ်ဒီချိန်ပြီးတော့အားစိတ်ပြီးတော့ပြစ်ပါမှပြစ်မှတိုးစီကိုတရားပြစ်လိုက်တဲ့တိုးကတဲ့တဲ့တိမှန်နိုင်တာအဲ့ဒီသဘောတော်နဲ့တူရတယ်ဒီဥဒိတမှာတော့ ဇန်သဘောတော့မပြပါဘူးဥဒိတဆိုတော့အကျဉ်းပဲပြတာပဲနောက်ပိုင်းနိဒိတမှာတော့ဘဂိရှိပါအကြောင်းတရားကိုချဲ့ပြီးတော့မြတ်စွာဘုရားဟောတဲ့အခါဘုဒ္ဓဝိသရပတိတုခဧကကရဆိုဒါလေးပြတဲ့နေရာဝုတ္တထက်ပြောထားပါတယ်မှာလက်ကေဝုတ္တကဆိုတာ ရွယ်တဲ့ချိန်နဲ့မှန်းတာပါပဲသူကတော့ဘောင်းပေကိုပြင်းပြပြင်းရလေပြင်းမှစီပါလေအဘိုလ်ကြီးအဲ့ဒီစိတ္တိလေးကတော့အောင်လို့အားဆက်ရတယ်လို့လုံလို့ရှိရင်လည်းလွယ်နေတယ်လုံလို့ရှိရင်လည်းမမီဘူးအလိုတော်လေးဖြစ်အောင်ဆိုပြီးတော့ဗောလေချိန်ရတယ်ကွာကျွယ်စူးရတယ်ကျွယ်တယ်ဆိုတာကဥတ္တစူးတယ်ဆိုတာက ဆံသဘောပေါ့လေဆူဆိုင်ဆိုတော့အဲ့ဒီရွယ်စုတဲ့သဘောလေးရတယ်ပါရပါတယ်ချိန်ရွယ်တဲ့သဘောလေးလည်းပါရပါတယ်အဲ့တော့ပုရိပြင်းဖောင်းတဲ့စီပင်တဲ့စီပေါ့လေအားဆိုင်လို့တရားလည်းပဲရွယ်ချိန်ပြီးလို့ရောက်လဲရောက်တယ်လဲတက်ပြီဆိုလို့ရှိရင်ထက်လေထီရတာပဲပုံမိတက်မိသွားတာပဲဓမ္မ ထိထိမိမိဖြစ်သွားတာပဲအဲ့ဒါဝိจารခေါ်တယ်ဒုပိတံကစားတဲ့အခါမှာပြမတုအခန္တိုးပေါ်လေးကောလားခန္တိုးကိုချိန်ပြီးတော့အားစိုက်ပြီးတော့ထက်ကလေးတီးသွားရင်ပြစ်သူကအားရသွားတာပျော်သွားတာရှင်သွားတာဝမ်းသာသွားတာပဲအဲ့ဒီတော်မျိုးပေါ့ယောဂီတွေလည်းအဲ့ဒီတိုင်းသာလုပ်ကြည့်ဒီလိုဝမ်းသာမှုလေးတွေပျော်ရွှင်မှုလေးတွေချမ်းသာမှုလေးတွေဖြစ်လာမှာပါ ပြုလုပ်ဖုံးဖွယ်မှုရှုွက်အာရုံစီအားဆိုင်ပြီးတော့အဲ့ဒီစီစိတ်ကတတိယကတ္တာပဲချိန်ပြီးတော့တဲ့ပြီဆိုလို့ရှိရင်တော်တော်လေးအလေးချိန်ရလာတဲ့အခါမှာတတိကလေးကဆွဲပြလာတယ်ဟွန်းပဋ္ဌာနာဆိုအဲ့ဒါမှဆွဲပြလာတယ်ကတ်လာတယ်ခိုင်းလာတယ် အဲ့ဒီဒီလေးဖြစ်လာတယ်ပထမတော့ဒီလေးပေါ့ဒီကအဲ့ဒီရှိလာတယ်အဲ့ဒါစတိမှာခေါ်တာပဲဒီလေးရှိလာတာတတိမှာပဲတော့အဲ့ဒီရှိလာတာဒါဒီယောဂီပိုင်တာပဲဒီဒီလေးကိုခင်မှုစရာကောင်းတဲ့ဒီလေးပေါ့လေဟွန်းချိန်ကြီးတက်တက်တခါလည်းရှိလာတာပဲဒီမှာလာရပုံပင်အာယုံမှာကတ်တယ်ဆိုတဲ့ကဒီစိတ်ဟာဘယ်မှမပြေတော့ဘူး ဒီမှာစိုက်ကြတော့ခဏိကသမာဓိလည်းအလိုလိုပါသွားတာပဲတတိကိုပြောလိုက်ခြင်းဖြင့်သမာဓိလည်းအလိုလိုရပြီးသားဖြစ်သွားတယ်အချင်းချင်းပြောရတဲ့ကိစ္စဆိုတော့တိတ်အကျယ်ချဲလို့မရဘူးတမဟောတတိလေးကတော့တတိလေးရှိသွားတာအဲ့ဒီတတိလေးရှိနေတာအနုပသနာခေါ်တာပဲအားဆိုင်ပြေးသလောက်ချိန်သားဆိုင်ပြေးသလောက်ကောင်းဖွယ်မှုရှုခွဲအာယုံမှာကာယမှာကတ်သွားတာတဲ့ တတိလေးဖြစ်ပြီးတော့အဲဒီမှာစိုက်ကြတာကပ်ပြီးတော့တည်နေတာကတတိအဲဒီတော့မှစိုက်ကြနေတာကသမာဓိလို့ဖြစ်သွားတာပဲအဲဒါလေးလေးအားကောင်းတာလို့ရှိရင်สัมปชัญญะဆိုတာပေါ့สัมปชานะဆိုတာပေါ့ကြည်လာတာပဲဟောနာတောင်းတဲ့စီကြသွားတောင်းမှတင်းတဲ့စီရောက်သွားတင်းမှရွေ့တဲ့စီရောက်သွားရွေ့လှုပ်တဲ့စီရောက်သွားလှုပ်တာလေးတွေသဘာဝလေးတွေသိလာတာပဲ။ ဒါကာယရှိကိုသိလာတာဝါယောကာယကိုသိလာအမှုမောလေးမဟုတ်ဘူးတောင်းတဲ့သိလာကြီးပေါင်းစုပြီးတော့ဖြစ်နေတာခါရသိလာတာမင်းထင်ရှားတာတော့ပါချင်ညဆိုတာပါချင်ညချင်ညဆိုတာသိတာပေါ့ဒါသိတာကစံချင်ညစံကမမှန်ကန်ကန်သိတာဟိုစာပြေရသိတာမဟုတ် ဟိုကတကယ်ကြည့်တာဟုတ်သဘောမသိဘူးသူကစဉ်းစားကြည့်တာမဟုတ်ဘူးတွေးခေါ်ကြည့်တာမဟုတ်ဘူးအခုလိုအားတွေထုတ်လို့ကိုမမကန်ကအဲ့ဒီစီတောက်တင်းတဲ့စီရောက်သွားလို့လှုပ်တဲ့စီရောက်သွားလို့ဒါတကယ်ကြည့်တာပဲတော့အဲ့ဒါစံကျင်ရဆိုတာမမကန်ကြည့်တာတဲ့ပြီးတော့ဖောင်းတာလေးကတစ်စိတ်တစ်ပိုင်းကြည့်တာမဟုတ်အကုန်လုံးခြုံငုံငုံကြည့်သွားတာ စံကျင်ရပြည့်ပြည့်စုံစုံကြည့်တာတဲ့အဲလိုကြည့်ရတယ်ပဲဆရာပြောလို့ကြည့်တာမဟုတ်စာပြောလို့ကြည့်တာမဟုတ်ဆံကိုယ်တိုင်ကိုယ်တိုင်ကြည့်တာတဲ့อืมအဲဒါစံကျင်ရခေါ်တယ်စံကျင်ရတဲ့ဒါအတိပါပဲအဲလိုကြည့်တဲ့နေရာမှာလည်းပဲပုံနာတွေမှလိုက်ချင်းတောင်းတင်းလှုပ်ရှားတာတွေတခုကြီးတခုကြီးကွဲနေတယ် ခါတခါတောက်လာတခါတခါတင်းလာတခါတခါလှုပ်တာရောတာပြီးတော့တောက်လာတင်းလာရုပ်တရားလေးရရုပ်တရားအဲ့ဒါလေးတိတိသွားတာကနတရားဆိုတာဒီလိုလိုကိုယ်ပြတိတာလေအဲ့ဒါပချင်ညခေါ်တယ်ကိုယ်ပြပြခြားခြားနာနာပေါ်ရုပ်တရားအတိနတရားခွဲခြားပြီးတော့ကြည့်လိုက်တာတဲ့အဲ့ဒီအတိဟာတုတ္တကြည့်တဲ့စာကြည့်တဲ့ သူကပို့ထူကြတယ်စူးစားကြည့်တယ်ထူကြတယ်ဒါမလို့ပချင်ညတုတ္တကြီးစိတ်ဓာကြီးတွေးခေါ်ကြည့်တဲ့ပို့ထူကြတဲ့အကြီးအဲ့လိုဆိုထားပါတယ်ဒီမှာမြတ်စွာဘုရားစကားသုံးတဲ့နေရာမှာတိတ်ချရောက်တဲ့ဒီနေရာမှာအဲအဲ့လိုကြည့်လိုက်တော့ပဲဒီမှာအဲ့လိုအားဆိုင်သလောက်ချိန်သားကြိုက်ပြီးသလောက်ရှုခွေအောင်မှာ စိတ်ကလေးကပ်စိုက်ကြပြီးတော့တိတိနေတာတဲ့အဲအနုပသနာခေါ်တာပဲအဲဒီရှိတဲ့ပုဂ္ဂိုလ်အနုပစီလို့ခေါ်ပါတယ်ကောပမ္ပတတရှုလေရှိသူတဲ့ရှုမှုရှိသူတဲ့ရှုနေသူပေါ့တယ် ရိုးရိုးကိစ္စတွေမှာအားစိတ်လို့ရှိရင်ကိုယ်အားစိတ်ရင်ကိုယ်အားရော့တယ်။ဆရာစိတ်လို့ရှိရင်ဆရာတွေရော့တယ်။အားရတော့ပြင်းမနွမ်းနေတယ်။နားရတယ်။ခုတရားကတော့ဒီလိုကိုယ်ပြင်းမလာတယ်စိတ်ပြင်းမလာတယ်ဒါတွေတွက်မရဘူး။မနာရလုံနိုင်မှမနာရမှတ်နိုင်မှ လက်တစ်ပါးလုံးလောက်ရဆိုအပူဓာအမြဲတမ်းပေးနိုင်မှာကဲအပူဓာပေးလို့ရှိရင်ဟိုပတိအိုးများလို့ပါလေပတိတွေတောင်းသွားရင်ဒီအင်းရဲ့အမြဲတမ်းနှုတ်ထားတော့လေစိတ်ကအမြဲတမ်းလဲနေပါသူကစိတ်အမြဲတမ်းလဲနေပြီဆိုလို့ရှိရင်ပတိအိုးတဲ့မှာရှာရှင်ရောဒီသူကသူဝင်နေတာပဲ တတိယခြာစိတ်ကောင်းပြီဆိုလို့ရှိရင်ဆက်တူရတယ်လည်းလွယ်တယ်မီးလည်းပဲလိုလိုရတယ်အခြားခြားလိုတာတွေဆိုလို့ရှိရင်ဒီပတိဥပရရတာပဲဒီတော့ပတိမတောင်းရအောင်ဆက်လည်းပတ်ချင်းအားဖြင့်ဒီထဲမှာပါလိပတိဥရမှာခြားခြင်းတွေဝင်တယ်လို့ပါလိခြားခြင်းတွေဝင်လို့ရှိရင်ခြားခြင်းဝင်တဲ့ပတိဥပအတုံးဝင်တယ်လို့ပါလိဒါလိုပါပဲ ရုပ်ရည်လေးပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်နိုင်မှခုနခြားခြင်းအားကြီးဝင်လာစိတ်ရထားလို့ရှိရင်ပတိတိတောင်းသွားတယ်နောက်ဆက်နှိုးလို့မရတော့ဘူးပြန်ပြီးတော့အတိတ်ပြန်နှိုးရရတော့တက်တာဘူးကျေသူအကြောင်းအရာတွေတော့နောက်နေ့ကြာမှာပဲရှင်းလင်းပြီးတော့ပြပါတော့မယ်ဒီနေ့ကတော့တဏှာကြီးကြော်သွားတာမဟုတ်လို့ဒီမှာပဲရက်ကြအောင်စို့